အခန်းကြီးကိုအငယ်1မှ9အာထမနေ့၌မောရှေသည်အာယုန်နှင့်သူ၏သားများဣတရေလအမျိုးအသက်ကြီးသူများတို့ကိုခေါ်၍အာယုန်အားတင်သည်အပြစ်ဖြေရာရစ်ဖို့အပြစ်မပါသောနွားတငယ်တကောင်မိရှုရာရစ်ဖို့အပြစ်မပါသောတိုးထီတကောင်ကိုယူ၍သာဝရဘုရားရှိတော်၌ပူဇော်လော့ဣတရေလအမျိုးသားတို့အားလည်းတင်တို့သည်အပြစ်ဖြေရာရစ်ဖို့စိတ်တငယ်တကောင် မိရှုရာရစ်ဖို့အပြစ်မပါ အခါမလဲသော နွားတငယ်တကောင်၊တိုးတငယ်တကောင်ထာဝရဘုရားရှေ့တော်၌ပူဇော်သော မိတ္တဟာယရစ်ဖို့နွားထီးတကောင်၊တိုးထီးတကောင်စီနှင့်ရောသောဘောဇင်ပူဇော်တကာကိုယူကြလော့ယနေ့ထာဝရဘုရားသည်သင်တို့အားထေရှားတော်မူမည်ကို ပြောလို့ဟုဆိုလေ၏ မောရှေမှားထားသောအရာတို့ကိုပရိသတ်စည်းဝေးရာတဲတော်ရှိသို့ဆောင်ခဲ့ပြီးမှပရိသတ်အပေါင်းတို့သည်ချင်းကပ်၍ဒါဝရဖျားရှိတော်၌ရပ်နေကြ၏မောရှေကလည်းသင်တို့သည်ဒါဝရဖျား မိန်တော်မူသည့်အတိုင်းဤသို့ပြုကြ၍ဒါဝရဖျား၏ဘုံတော်သည်သင်တို့အားထင်ရှားမည်ဟု၍၎င်းအာယုံအားလည်းတင်သည် ရစ်ပလင်သို့တွား၍ဒါဝရဖျားမှားထားတော်မူသည့်အတိုင်းတင်၏အပြစ်ဖြေရာရစ် မီးရှို့ရာရစ်ကိုပူဇော်သဖြင့်တင်နှင့်လူများအတွက်အပြစ်ဖြေခြင်းကိုပြုလော့လူများဆောင်ယူခဲ့သောပူဇော်တကာကိုလည်းပူဇော်၍သူတို့အတွက်အပြစ်ဖြေခြင်းကိုပြုလော့ဟု၍၎င်းဆိုလေ၏အငယ်ရှိမှဆက်လေအာယုန်ဒီလည်းရစ်ပလင်သို့တွား၍ မိမိနှင့်ဆိုင်သောအပြစ်ဖြေရာယစ်နွားသငယ်ကိုသတ်လေ၏။သူ၏သားတို့လည်းအသွေးကိုယူဆောင်ခဲ့သဖြင့်၊အာရုန်သည်မိမိလက်ညှိုးကိုအသွေး၌နှစ်၍ယဇ်ပလ္လင်ဦးချိုတို့၌ထည့်ပြီးမှ၊ကြွင်းသောအသွေးကိုယဇ်ပလ္လင်ခြေရင်းနား၌သွန်လေ၏။အပြစ်ဖြေရာယဇ်ကောင်ဆီဥ၊ကျောက်ကပ်၊အသည်းပေါ်၌ရှိသောအမြှေးကိုယဇ်ပလ္လင်ပေါ်မှာမီးရှို့လေ၏။ထိုသို့ထာဝရဘုရားသည်မောရှေအားမှာထားတော်မူ၏ အသားနှင့်အရေကိုတပ်ပြင်မှမီးရှို့လေ၏မီးရှို့ရာရစ်ကောင်ကိုလည်းတတ်၍သူ၏သားတို့သည်အသွေးကိုဆက်ပြီးလျင် သူသည်ရစ်ပလင်အပေါ်ပတ်လည်၌ဖြန်းလေ၏သူတို့သည်မီးရှို့ရာရစ်ကောင်သားတစ်များနှင့်ခေါင်းကိုဆက်၍သူသည်ရစ်ပလင်ပေါ်မှမီးရှို့လေ၏ဝန်တဲ၌ရှိသောအရာများနှင့်ခြေတို့ကိုဆေးကြော၍ရစ်ပလင်ပေါ်မှမီးရှို့ရာရစ်နှင့်အတူရှို့လေ၏ အငယ်15မှ24လူများပူဇော်တကာကိုလည်းဆောင်ခဲ့၍လူများအပြစ်ဖြေရာရစ်ဖြစ်သောစိတ်ကိုယူတတ်ပြီးလင်ရှင်ဤသူအပြစ်အတွက်ပူဇော်လေ၏မိရှုရာရစ်ကောင်ကိုလည်းဆောင်ခဲ့၍ထိုဤသူပူဇော်လေ၏ဘောဇင်ပူဇော်တကာကိုလည်းဆောင်ခဲ့ပြီးလင်တလက်ဆွန်းကိုယူ၍ရစ်ပလင်၌နနဲ့မိရှုရာရစ်နားမှမိရှုလေ၏ လူများအတွက် မိဿဟာယယဇ်နွားထီး၊သိုးထီးကိုလည်းသတ်၍၊သူ၏သားတို့သည်အသွေးကိုဆက်ပြီးလျှင်၊သူသည်ယဇ်ပလ္လင်အပေါ်ပတ်လည်၌ဖြန်းလေ၏။အမြီးနှင့်တကွအအူကိုဖုံးသောဆီဥ၊ကျောက်ကပ်၊အသည်းအမြှေးတည်းဟူသောသိုးနွားဆီဥကိုရင်ပတ်ပေါ်မှာတင်၍ယဇ်ပလ္လင်၌မီးရှို့လေ၏ ရင်ပတ်နှင့်လက်ရပခုံးကိုသာဝရဖျားရှေ့တော်၌ခြီလွဲ၍ခြီလွဲသော ပူဇော်တကာကိုပြုလေ၏ထိုသို့ပြုရမည်ဟု မောရှေမှားထားသည်အာယုန်သည်မိမိလက်ကို လူများရှေ့သို့ခြီလျက်ကောင်းကြီးပေး၍အပြစ်ဖြေရာရစ် မိရှုရာရစ်မိတ္တဟာရရစ်ကို ပူဇော်ရာမှဆင်းလေ၏တဖန်မောရှေနှင့် အာယုန်တို့သည် ပရိသတ်စည်းဝေးရာ တဲတော်ထဲသို့ဝင်၍ထွက်ပြီးမှ၊လူများကိုကောင်းကြီးပေးသဖြင့်၊ထာဝရဘုရား၏ဘုန်းတော်သည် လူများတို့အားထင်ရှားလေ၏။ထာဝရဘုရားထံတော်မှမီးထွက်၍၊ယဇ်ပလ္လင်ပေါ်မှာရှိသောမီးရှို့ရာယဇ်နှင့်ဆီဥကိုလောင်လေ၏။ထိုအကြောင်းအရာကို လူများတို့သည်မြင်သောအခါကြွေးကြော်၍ပြပ်ဝပ်ကြ၏။